ဆရာတော်ဘုရားကြီးမရှိတဲ့အတွက်ဆရာတော်ဘုရားကြီးကိုစားဒီနေ့တတ်ပြီးတခါတတိယကျင့်ဘုန်းကြီးတရားလာဟောရပါတယ်တကယ် Wir kamen hier in absence of Avaracharya Syaro, and this is his third time giving discourse, discourses. ဟူဟောမယ်တရားလည်းပဲယောဂီများဆရာတော်ဖကြီးဟောထားတဲ့တရားဤထဲမှာပါဝင်ဖြစ်တဲ့အတွက်ကြောင့်မို့ဖတ်ပြီးတော့တရားနာရမှာပါပဲ The discourse that he's going to give now is already given by Avarashida Sero, so you'll be just listening again. ဒီနေ့ဘုန်းကြီးဟောမှန်တရားကတော့ Today he will discuss not just pure vipassana but he will he will deal with the subjects of saddha and dana and then later wind up with vipassana ဒီနေ့ဟောလို့ထားတဲ့အစီအစဉ်တရားကမစ္စရိယတထေးရဲ့အကြောင်းဝတ္ထုကိုဟောဖို့အစီအစဉ်ထားပါတယ် Today here's in mind to talk about the story of Maitreya a wealthy person a rich person known as Maitreya အဲ့ဒီမစ္စရိယဝတ္ထုမှာအလွန်အရေးကြီးတဲ့သရတရားပါမှ ကုသိုလ်ဖြစ်နိုင်တယ်ဆိုတာကိုတရားဟောတဲ့အခါမှာသိရပါလိမ့်မယ် In the story of uh, Maitreya you will come to understand that only when you perform anything with faith and confidence will your deed be or will your deed amount to uh, wholesomeness တရားတရားမရှိရင်ဘယ်ကုသိုလ်မျိုးမှမဖြစ်နိုင်ဘူးဆိုတာကိုလည်းပဲအဲ့ဒီဟောတုတရားသိရပါလိမ့်မယ်နောက်ဆုံးတရားတရားရှိမှမဉ္ဇဉ်ဘုံဉဏ်အရိယတေအရိယမဉ္ဇဉ်ဘုံဉဏ်တရားကိုရနိုင်တယ်ဆိုတာအဲ့ဒီမစ္စရိယဟောတုကနေပြီးတော့သက်စေအနေနဲ့သိရပါလိမ့်မယ် If one does not possess his sada, one cannot perform any kusala. So only when you have uh, sada will you be able to perform kusala even to the extent of the realization of path and the fruit of liberation. This will be known from the story of Maitreya. တထာတရားအကြောင်းကိုတထာတရားဖြစ်ပုံကိုလည်းပဲဆရာတော်ဘုရားကြီးအထက်ထဟောထားပြီးတဲ့အတွက်ကြောင့်မို့တထာတရားနဲ့စပြီးယောဂီများနာကြားပြုပြုတတ်ဖြစ်ပါလိမ့်မယ်။ ဒါပေမဲ့လည်းပဲထပ်ပြီးတော့နားရပါလိမ့်ဦးမယ် about this uh, sada how one instills sada or cultivates sada is perhaps already known from the Avaracharya's repeated talks, and uh, yogis will only listen again about this sada, subject of sada. အဲ့ဒီမစ္စရိယသတိဝတ္ထုအကြောင်းကိုမဟောမီတတိပဋ္ဌာန်တရားကိုအထုချင်းကြောင့်ရနိုင်တဲ့အကျိုးဆက်များကိုရှိပိုင်းမှာနည်းနည်းဟောပါမယ် Before we come to the story of this wealthy person, Maitreya, we'd like to touch on the benefit of the practice of Satipatthana. လူသားတွေလူတွေ ဘဝတည်ဆောက်တဲ့အခါမှာသိထရမယ်တရားတွေဆင်ခြင်စရာတွေမှတ်သားစရာတွေဆောင်ထားရမယ်တရားတွေရှောင်ကျင်ရမယ်တရားတွေပြုတ်တင်သိဖို့လိုအပ်ပါတယ် When uh, one is established in one's life as a human being there are things that one should know in advance One should reflect in advance, one should remember in advance, and one should observe in advance. တတိပဋ္ဌာန်တရားကိုအထုလို့ဉာဏ်တွေပြည့်စုံသွားတဲ့အခါမှာမိမိဘဝတည်ဆောက်ရ၌လိုအပ်သမျှအရာတွေကိုတတိပဋ္ဌာန်တရားကနေပြီးတော့ပြည့်စုံအောင်ဖြစ်ဆွဲပြုသွားပါလိမ့်မယ်။ When one is cultivating knowledge with the practice of satipatthana, this practice of satipatthana will fulfill the needs of your life. ဒါကြောင့်သတိပဋ္ဌာန်တရားဟာမိမိမှာလိုအပ်နေတဲ့အချက်လက်အကုန်လုံးကိုဖြည့်စွက်ပေးနိုင်တဲ့တရားလို့ယောဂီများသိထပ်ဖို့လိုအပ်ပါတယ်။ So it is necessary for the yogis to know in advance that Satipatthana is the practice which can fulfill all your needs. မိမိရဲ့ဘဝကိုအရှုံးပေးပြီးတော့မိမိကိုယ်ကိုမိမိသတ်သိသွားတဲ့လူတွေသိခုပါလိမ့်မယ်တတိပဋ္ဌာန်တရားအထုထားတဲ့လူတွေဟာဘဝရဲ့တိုက်ပွဲကိုရဲရဲရင်ရင်တိုက်ပွဲဝင်နိုင်တဲ့အတွက်ကြောင့်မို့ဘဝကို အရှုံးမပေးပဲဘဝကိုရင်ဆိုင်ရက်သူများဟာတတိပဋ္ဌာန်တရားလက်တွေ့အထုတဲ့ပုဂ္ဂိုလ်တိုင်းမှာသိနိုင်တယ် Perhaps you must have uh, encountered or heard about people who have uh, given up, surrendered the uh, suffering of life and not being able to bear it, commit suicide. Uh, but as a case of, in the case of Satipatthana, whoever has practiced Satipatthana can face such battle, the battle of life. uh, life's difficulties and never uh, be the loser in this battle and will be able to face with courage. နာရောက်တတိပဋ္ဌာန်တရားဟာအင်မတန်အရေးကြီးတဲ့တရားတစ်မျိုးပဲတတိပဋ္ဌာန်တရားကိုအထုလို့ပြီးဆုံးသွားပြီဆိုရင်လောကီအကျိုးရောလောကုတ္တရာအကျိုးပါ လက်တွေ့ခံစားနိုင်တဲ့တရားမျိုးဖြစ်တဲ့အတွက်ကြောင့်မို့လူတိုင်းလူတိုင်းအားထုတ်တဲ့တရားလည်းဖြစ်ပါတယ် So is very important in this respect. Once you are fulfilled with the practice of Satipatthana, uh, you're, you're bound to realize the benefits, uh, both in, uh, in a worldly way and in a spiritual way. Therefore, it is necessary for everybody to undertake this practice မှန်ကန်တဲ့အသိဉာဏ်တွေမိမိမှဖြစ်ပေါ်လာဖို့အတွက်တတိပဋ္ဌာန်တရားကိုအားထုတ်ရလို့ရော့ရဲရဲတရားတရားတွေနဲပြီးတော့ဝိရိယတွေနဲပြီးတော့အားထုတ်မယ်ဆိုရင်တတိပဋ္ဌာန်တရားဟာမိမိတို့မှပြည့်စုံနေမှာမဟုတ်ပါဘူး If one practices satipatthana uh, in a slight way, for lax, laxity in a very weak way or casual way, then you will not be able to realize the benefit of the practice. သတိပဋ္ဌာန်တရားအတွက်ကြိုတင်သိထားမှတရားတော်တော်ပါပဲရှိဆက်ပြီးတော့မစ္စရိယအထူးအကြောင်းကိုဟောပါမယ် This much about the Satipatthana which you should know in advance now we shall go on to the story of the wealthy man called Maitreya အဲ့ဒီမစ္စရိယတထေရဝတ္ထုမှာတထာတရားအရေးကြီးပုံပါလာတဲ့အတွက်ကြောင့်မို့နှိုက်ရှင်ချက်တရားကိုတထာတရားနဲ့နှိုက်ရှင်ရမယ့်တရားကိုရှင်းဥစွာပြောပြပါမယ် So in the story of this uh, wealthy person Maitreya Sada is very important. It plays an important role And so this will be compared. Uh, we, we shall discuss uh, comparison of this story. လူတွေနေတိုင်းစားသုံးနေတဲ့ဟင်းဆိုတာရှိပါတယ်။အသာဟင်းတွေ၊ငါဟင်းတွေ၊ဟင်းသီးဟင်းရွယ်ဟင်းတွေ။အဲ့ဒီဟင်းအမျိုးမျိုးချက်တဲ့အခါမှာစားတဲ့ပုဂ္ဂိုလ်များခက်တွင်းတွေးဖို့အတွက်ဟင်းအရသာကို ဟောပြီးတဲ့အရာကတော့ဖြစ်ဆားပါပဲဆားမရှိတဲ့စားစရာဟာဘာအရသာမှမရှိဘူးဆားပါမှလည်းအရသာကရှိတယ်လူအပ်တဲ့ဆားနိုင်နေရင်လည်းအရသာမကောင်းဘူးဆားများသွားကြရင်လည်းဟင့်အရသာပြတ်သွားတယ်ဒါကြောင့်ဟင့်ထဲမှာဆားခတ်တဲ့အခါဟင့်ခဲ့တဲ့ပုဂ္ဂိုလ်ဟာအပိုအလိုမရှိဘဲနဲ့အလောတော်လေး ဖားကွာမှလိုအပ်တဲ့အရာသာတွေပြီးဆုံးသွားတယ်အဲ့ဒီဥပမာအတိုင်းပဲတရားအထုတဲ့ပုဂ္ဂိုလ်ဒီမှာလည်းပဲသထာတရားလိုအပ်တယ်ဆိုတာကိုကြိုတင်သိထားဖို့လိုအပ်ပါတယ် Now about this uh, food that we take every day, the dish, the dishes, the delicacies, you know, things, uh, and things besides this uh, main a stable dish of rice or butter. There are many dishes which are laid out in front of your table, especially at lunchtime. Uh, these things uh, need uh, some, uh, especially this salt, uh, to be tasty. One has to add some salt. Uh, otherwise, if there's no salt at all, then it will not be tasty at all. When uh, if, if there's too much of salt also, it'll be too salty and it'll spoil the taste. So the cook has to be very careful in adding salt to the food. As he has to do it, or she has to do it in a moderate way. Uh, so also with the practice. The practitioner needs to cultivate the sada in the required amount. ကျမ်းဂန်ရမှာတဏှာတရားဟာဆနေတူတယ်ဥပမာတထားပါတယ်တဏှာတရားမရှိရင်လည်းပဲဒါနာကုသိုလ်လည်းမဖြစ်နိုင်ဘူးသီလကုသိုလ်လည်းမဖြစ်နိုင်ဘူးဘာဝနာကုသိုလ်လည်းမဖြစ်နိုင်ဘူးဘယ်ကုသိုလ်မျိုးမှမဖြစ်နိုင်ဘူးတဏှာတရားမရှိသူဟာဘယ်ကုသိုလ်မျိုးကိုမှမပြုနိုင်ဘူးတဏှာတရားလွန်သွားကြရင်လည်းပဲမကြည်ညိုသေးတဲ့နေရာတွေမှာသွားပြီးတော့ကြည်ညိုနေတဲ့အတွက်ကြောင့်မို့အကျိုးမရဘဲဖြစ်တတ်တယ် ဒါကြောင့်တရားတရားဟာဉာဏ်နဲ့ထိတ်ပေါ်ပြီးတော့ကုသိုလ်ဖြစ်နိုင်ဖို့အတွက်အရာရာမှာလိုအပ်တယ်။ဟာနဲ့ဥပမာတူတဲ့အကြောင်းကျမ်းဂန်များမှာပြသထားပါတယ်။ In the text is given this the uh, sada is likened to salt. If there's no sada, then one cannot perform any kusala deed. no dana kusala, neither sila kusala, nor bhavana kusala. Without sada, no kusala can be performed. If also at the same time if there's too much sada, sada is an excess, such as if one believes in something which is not worthy of faith, then also one will not realize the required benefit. So sada has to be done balanced with wisdom or knowledge. That's why it is said that sada is like salt. ခုတရားအထုနေကြတဲ့ကျူးမှတ်နေကြတဲ့ယောဂီတွေမှာတချို့ပုဂ္ဂိုလ်မှာဆိုရှင်သဒ္ဓါတရားတွေပြည့်စုံပြီးတော့နေတယ်။သဒ္ဓါတရားပြည့်စုံတဲ့ယောဂီများမှာဝိပဿနာဉာဏ်တွေကတစ်နေ့ထက်တစ်နေ့တုတ်တက်ပြီးတော့လာတယ်။ Now looking at these uh, practitioners, the yogis, some have sada, they are fulfilled with this sada, so that it is observed that their inside knowledge progresses day by day. As for others whose sada is weak, then they don't progress as much as required. လူအပ်တဲ့တရားတရားလူလူလောက်လောက်မိမိမှာရှိမှသာလျှင်အရိယာမဉ္ဇဉ်ဘုံညာတရားကိုရနိုင်တယ်လို့ဆိုတာဒီမစ္စရိယတတိဝတ္ထုကသင်ရှားစွာတတ်ထားပါတယ် The fact that uh, one must possess enough sadda in order to realize this cherished goal of path consciousness can be evidenced from the story of Maitreya. ခုမစ္စရိယတထေဝထုကိုစပြီးဟောပါမယ် Now we shall go on to this uh, story of a worthy man called Maitreya. ဗုဒ္ဓလက်ထက်တော်ကာလတုန်းကရှင်တော်မြတ်ဖျား during the time of the Buddha at while the Buddha was staying or dwelling at Savatthi in Jetavana monastery in Savatthi uh, there lived a wealthy person called Maitreya who owns who owned 80 crores, we call crores, or, uh, how many, uh, that is uh, the created sun. 800 million. 800 million we call crores. 800 million uh, ducats, of course, may, uh, may, may not be dollars or chips, some sort of <laughs> equivalent. So uh, that much of money, 800 million, we call 80 crores, uh, in this village called Sakara. ကတိ80ချမ်းသာတဲ့အဲ့ဒီမစ္စရိယတစ်ထေးဟာဖရာသာသနာတော်အတွက်ဘာတစ်ခုမှမလှူဘူးလူမှုရေးကိစ္စနိုင်ငံရေးကိစ္စအစရှိတဲ့နေရာတွေမှာလည်းပဲငွေကိုတပြားတစ်ချမ်းမှမလှူခဲ့ဘူး This uh, wealthy person who owns 800 million uh, currency, ducats, we call it, uh, never gave anything to anybody, neither for the sasana, the Buddha sasana, nor for not a single penny for society, for social development, or for political development. He was actually my Salih. ရှစ်ခေကဆိုရင်တထိတ်တွေဟာနေ့စဉ်နေ့တိုင်းဘရင်ထံသွားပြီးတော့အစီအဝတ်တရားတယ်ရှစ်ခေက In all days, uh, these millionaires, let us say millionaires, had to go to the king's court to attend meetings, regular meetings. ဘာကြောင့်တထေးတွေဟာနေ့စဉ်နေ့တိုင်းရှင်ပြန်ထံသွားပြီးအစည်းအဝေးတရားတလဲလို့ဆိုရင်တိုင်းရင်းပြည်ကိစ္စတွေကိုတိုင်ပင်နှိနှောတဲ့အခါမှာမိမိတို့နိုင်ငံမှာစောင့်နေရေးကျမ်းမာရေးအစရှိတဲ့လူအရာရာကိုဖြစ်ဆက်ပေးဖို့အတွက်တထေးတွေကနေပြီးတော့ဘုရင်ကိုအကူအညီပေးနေကြရတယ်။ဒါကြောင့်တထေးတွေဟာနေ့စဉ်နေ့တိုင်း The reason why these millionaires, wealthy people had to attend meetings almost every day is that uh, when the king was uh, discussing or planning political matters, uh, the, when there is a need, financial need in a country, uh, about food or whatever, uh, the, these countries, these millennials had to help the king by financing from the financial point of view. တိုင်းပြည်အတွက်လူအားတဲ့နေရာမှာအဲ့ဒီတစ်ထေးကြီးနေရာနေပြီးတော့တစ်ထေးတွေထံမှာရှင်ဘင်ကငွေကြေးကိုချေ့ရတယ်ချင့်မှရတယ်ရှင်ဘင်မှာလည်းပဲနိုင်ငံတော်ဘဏ္ဍာတွေအားနည်းနေတဲ့အခါမှာဆိုရှင်တစ်ထေးတွေမှာအကူအညီတောင်းပြီးတော့ငွေတွေချေ့ရတယ် လူအယယာတွေကိုတချို့တွေနဲ့တိုင်ပင်ပြီးတော့ရှင်ဘုရင်ကလူလူသူများအတွက်ကိစ္စတွေကိုလုပ်ပေးကံပေးရတယ် Whenever the treasury, the king's treasury is depleted, the king had to uh, borrow money from these milliners in order to meet the demands of the country. So he had to discuss with these milliners every so often. But all the uh, millionaires helped the king by financing uh, to finance the needs of the country. However, this wealthy person, Maitreya, is an exception. He did not give a penny to the king. ဒါပေမဲ့မစ္စရိယတထေဟာတထာတရားနဲပြီမလဲရှိဘဝကပြုလုပ်ခဲ့တဲ့ပါရမီကုသိုလ်တွေအမတန်ကြီးကြီးကျယ်ကျယ်ပါလာတဲ့ပုဂ္ဂိုလ်ဖြစ်တဲ့အတွက်ကြောင့်မို့ရှင်တော်ဘုရားနဲ့တွေ့ချရတဲ့အခါမှာတရားတော်ကိုနာကြားပြီးဒေသနာတော်အဆုံးမှာအရိယမဉ္ဇဉ်ဘုံဉဏ်ရနိုင်တဲ့ပါရမီထူးရှိတဲ့ပုဂ္ဂိုလ်တူလည်းဖြစ်တယ်။ However, this material, though he He was very weak in sada. He had had uh, this uh, accumulated spiritual affections, paramis, done in the past. So he had this enough parami, enough perfections in order to realize the path consciousness. When he met the Buddha and listened to his discourse. တနေ့သောအခါမှာမစ္စရိယတထေရ ရှင်ဘရင်ထံနန်းတော်သို့သွားလို့အိမ်ကိုပြန်တဲ့အခါမှာလမ်းကြားတနေရာမှာလူတယောက်ကမုတ်စီကျော်ကျော်ပြီးတော့စားနေတာကိုသူကတွေ့ရခဲ့တယ်တွေ့ခဲ့တယ်မုတ်စီကျော်ကျော်ပြီးတော့စားနေတဲ့လူကိုတွေ့တော့သူကမုတ်စီကျော်စားကျင်တယ်တရေတွေယူပြီးတော့ဖြတ်သွားတယ်ဒါပေမဲ့လည်းပဲသူအိမ်ကြံသွားတဲ့အခါမုတ်စီကျော်ကျော်လို့ရှိရင်မိစ္ဆန်ကုန်မယ်ဆိုတာကိုသိတဲ့အတွက်ကြောင့်မို့ One day he went to the king, the priest of uh, Maitreya went to the king, and on the return from the palace to his house, he met or he saw a person eating, relishing what is known as pancake, and uh, his mouth watered. He wanted to eat that. But uh, so when he went home, he wanted to eat this. He had uh, much desire for this pancake because he had seen somebody has eaten it. But uh, he didn't want to spend any money on this. He thought it would very, be very expensive uh, to fry or to prepare this pancake. So he just uh, stayed without uh, eating and just be satisfied with, without it, stayed without it. ဗုဒ္ဓဟာနေ့စဉ်နေ့တိုင်းလောကမှာအရိယာမဉ္ဇဉ်ဘုံညာကြက်ကိုရနိုင်တဲ့ပုဂ္ဂိုလ်တွေကိုတဏှာကိုတည်နိုင်မဲ့ပုဂ္ဂိုလ်တွေကိုနာနဲ့မှတစ်ချိန်ညာနေမှတစ်ချိန်ဉာဏ်တော်နဲ့ကြီးရှိတော်မူလိုက်တဲ့အခါမှာဒီကနေ့မစ္စရိယတထေကြီးသောတာပန်ဖြစ်မယ်ဆိုတာကိုသိမြင်တော်မူတယ် As for the Buddha, he has a routine. He looked to the world uh, once in the morning, once in the afternoon, to see whether there was any person likely to be liberated, likely to become a faithful devotee of the Buddha, and he looked at the world with his omniscient knowledge. So that particular day, he saw in his eye, in his mind, our mental eye, this material that he had is ripe enough to realize this Sarapana or gain the first path. မေဇရိယတထေကြီးဟာမုတ်စီကျော်ကိုစလို့တဲ့ဆန္ဒရှိတဲ့အတွက်ကြောင့်မို့ပိုက်ဆံကိုမှစိုးလို့မကျော်ပဲနဲ့မလုပ်ပဲနဲ့နေလာလို့တနေ့တစ်တနေ့ပိန်ချုံပြီးတော့ဖြစ်ပေါ်လာတယ်။အဲ့ဒီခါမှာသူ့ရဲ့ဇနီးက သွားမေးတယ်တထေးကြီးဘာဖြစ်နေတာတော့တနည်းလာလဲမှိုက်တွေတွေတနည်းလာလဲမှိုက်တွေတွေနဲ့ဘာဖြစ်နေတာတော့လို့သွားမေးတဲ့အခါမှာသူမုတ်တိကျော်စားလို့တဲ့အတွက်ကြောင့်ဒီလိုဖြစ်နေတဲ့အကြောင်းကိုပြောပြတယ် But at that, at that time, this uh, Maisali, this uh, uh, Maitreya, had a great desire to take, to eat this pancake, but it was miserly, and uh, he did not want to spend a penny to prepare this pancake. So day by day, with this desire, he became weaker and weaker, so that at one time his wife asked, My dear husband, what's happening with you? You've been thinking and thinking, what's happening with you? So he was, she, she was said, she was told that he wanted to eat pancake. အဲ့တော့သူ့ရဲ့ဇနီးကတထေကြီးကိုပြောတယ်မစ္စကတထေကြီးကိုပြောတယ်ဒီလိုဆိုရှိရင်ကျမတို့တရွာလုံးစောင့်နိုင်လောက်အောင်မုတ်စီကျော်ကျော်မယ်မုတ်စီကျော်ကျော်ပြီးတော့လှူမယ်လို့ပြောတဲ့ခါကျတော့သူကလက်မခံဘူးတရွာလုံးမဟုတ်ဘူးဆိုရှင် ကျမတို့နေထိုင်တဲ့ရက်ွက်ထက်မှာရှိတဲ့လူတွေကိုမုတ်စီကြော်ကြော်ပြီးတော့လှူမယ်လို့ပြောလဲဆိုတော့လက်မခံဘူးဒီလိုဆိုရှင်ကျမတို့အိမ်မှာရှိတဲ့အလုံးသမားတွေရောမိသားစုအကုန်လုံးစောင့်နေလဲအောင်မုတ်စီကြော်ကြော်မယ်လို့ပြောလဲဆိုတော့သူကလက်မခံဘူးနောက်ဆုံးမှာဘာဖြစ်သွားတယ်လဲဆိုတော့သူတယောက်တည်းအတွက်မုတ်စီကြော်ကြော်ဖို့သူကလက်ခံလိုက်တယ် So when he, when his wife knew about this, the desire of her husband, he said, okay, then let us prepare this pancake enough for the whole village. Why not? So he said, no, no, no, don't do that. Uh, not for the whole village. So how about uh, people in our street, in our area? Oh, not that also. He, he was not, uh, he didn't accept that. So how about coming down to the family? How about our family members and our workers? He also didn't accept. He denied. So he said at last, uh, please prepare pancake just for me. နောက်ဆုံးမှာဘယ်လိုလုပ်တယ်လဲဆိုတော့တထေးကြီးနေတဲ့အိမ်ကခုနှစ်ထပ်ရှိတယ်အပေါ်ဆုံးခုနှစ်ထပ်မြောက်မှာဇနီးလင်မယားနှစ်ဦးမုံငယ်ကြီးလေးနဲ့ ပြားရည်လေးထော့ပါလေးကြားလေးတွေနဲ့မုတ်ကြီးအနှဲငယ်လှုပ်ပြီးတော့အဲ့ဒီခုနှစ်ဆမ်းမြောက်တဲ့တိုက်ကြီးပေါ်မှာဇနီးမောင်နှံတို့တကားပြေးပြီးတော့မုတ်ကြီးကြော်ကြော်ရဲ့သူများမြင်ရင်သူများတွေကိုကြွရမှာစိုးလို့အဲ့ဒီခုနှစ်ထမ်းမြောက်ဖြစ်တဲ့တိုက်အပေါ်ဆုံးထမ်းမှာအလင်မယားနှစ်ဦးမုတ်ကြီးကြော်ကြော်ပါတယ် So lastly at the last resort uh, they went up to The top floor. The house had seven stories. And they went up to the top floor, shut all the doors, windows, so that nobody could see them, and started preparing this pancake with whatever honey, butter, flour they got, just for himself. အဲ့ဒီဇနီးမောင်နှံနှစ်ဦးမုတ်တိကျကျော်နေတဲ့အခါမှာရှင်တော်မြတ်ဘုရားကသိတော်မူတဲ့အတွက်ကြောင့်မို့ သူ့ကိုခြေချောက်ဖို့အခြေလဲရောက်ပြီဖြစ်တဲ့အတွက်တကုတ်အရာမှာအပါဆုံးဖြစ်တဲ့ရှင်မောကလန်ကိုခေါ်ပြီးတော့စိတ္တမောကလန်သက္ကာရအယောဟာကိုတွားပြီးတော့မစ္စရိယတထေလင်မယားကိုတကုတ်နဲ့ဖန်ဆင်းခြေချော့ပြီးတော့ရင်ကြီးအောင်ဆုံးမရမယ်လို့မြတ်စွာဘုရားကအမိတ်တော်မူတဲ့အတွက်ကြောင့်မို့ရှင်မောကလန်ဟာ သဝတိတိစိတဝံကျောင်းတော်ကနေပြီးတော့သက္ကာရအယောဟာကိုတကိုးနဲ့ကြွားလာပါတယ်မစ္စရိယကထေးရဲ့အဲ့အပြင်ဘက်တကားပေါင်မှာအပေါ်ဆုံးတာတကားပေါင်အနီးမှာလာတာဆောင်အနီးမှာတကိုးတော်နဲ့ကောင်းကင်ပေါ်မှာရပြီးတော့နေပါတယ် So in this way the couple were uh, preparing this pancake just for this uh, millionaire husband. At that the Buddha knew the situation So that since the time was right for this uh, millionaire to be liberated, to realize in the first part, stage of sanctity, he called this uh, elder Maulana, which is uh, very far away from this village, uh, Sakara village, uh, who, who was uh, who had this uh, who was uh, distinguished in supernormal powers, and asked him to go to this couple and uh, just uh, with his power to tame them, teach them, uh, so that they can be liberated. So Elder Mokona accordingly traveled from this far distant Jirabana with his supernova powers to this village, Sakara village, and stood at the just outside the door of the top floor with his supernormal power. ဘုရားရှင်ရဲ့သာသနာတော်ထက်မှာတကိုးရှိတဲ့ပုဂ္ဂိုလ်တွေထက်မှာတကိုးဖန်ဆင်းတာရောတကိုးတော်နဲ့တတ္တဝါတွေကိုဖုတ်မာတာရောအရှင်မမဂ္ဂလံအပါဆုံးပဲရှင်မမဂ္ဂလံတဲ့သာလွန်တဲ့ပုဂ္ဂိုလ်ဟာဘုရားတခုပဲရှိတယ်ဒီပြင်ပုဂ္ဂိုလ်ရှိပါဘူးဒါကြောင့်ရှင်မမဂ္ဂလံကိုရှင်တော်ညာဘုရားကမသိရိယတထိတ်လင်များကိုဖြည့်ဖြုတ်ဖို့ရန်အတွက်ဖုတ်မာဖို့ရန်အတွက်ဟုတ် တောင်းအောင်ပေးခြင်းဖြစ်ပါတယ်။ In the Buddha's Sasana there are many uh, saints who had supernormal powers but all, of, of, of all of them Moggallana, elder Moggallana, was the most powerful among them. So whenever the Buddha wanted to send somebody uh, that need uh, to be liberated with supernormal powers, he always sent this elder Moggallana. or gave the responsibility to him to အဲအပေါ်ဆုံးထသူတို့မြင်လောက်တဲ့နေရာမှာရှင်မမင်္ဂလံမထေတကိုးတော်နဲ့တောင်းကင်ပေါ်မှာရပြီးတော့ပြရတဲ့အခါမေစရိယတထေကြီးကမြင်သွားတယ်တထေကြီးမြင်သွားတဲ့အခါမှာသူ့စိတ်ထဲမှာဘယ်လိုခံစားရသလဲလို့ဆိုတော့မျက်စိထဲကိုဆားနဲ့ပဲသလို့ ခံစားရတယ်မလွတ်ခြင်းမတန့်ခြင်းပဲဘယ်သူမှမမြင်အောင်ဒီနေရာမှာမုတ်စီကျော်လာကျော်တာကိုဒီကရုံးယဟန်ကကတိကတဘယ်ကနေပြီးတော့ကြားပြီးတော့လာပြီးတော့အလှခံပါတယ်လို့စိတ်ထဲမှာဖြစ်ပါတယ် So when the, this uh, Magulana went to the top floor and stood with the Sukhodamal Bhava just outside the door of the top floor, uh, this Maitreya uh, saw, saw him standing and uh, the feeling that was uh, uh the way the Mogalana or the material felt at that time, the nature of feeling was that it was like uh, the salt had been splashed or thrown into the eyes. That means that he couldn't bear it because he wanted, he didn't want to give away anything to anybody. He was so miserly. And for that reason also he, uh, the couple went to the top floor so that nobody could see him, see them preparing this food. And why this shaven head had come here purposely? How did he came about, how, how did he know that we are doing this thing stealthily? မစ္စရိယတစ်ထေးကပြောတယ်ရှင်မဟုတ်တယ်လန်ကိုယဟန်ကြီးရဲ့ ကောင်းကင်ဘုံမှာရတတ်မဟုတ်ကောင်းကင်ဘုံမှာလမ်းသွားပြသင်တကိုးတော်နဲ့လမ်းသွားပြညာဆိုလဲပဲငါလှူမှာမဟုတ်ဘူးလို့ပြောတဲ့အခါကျတော့ရှင်မမုက္ကလန်ကအကောင်းကင်ဘုံမှာအသိငယ်ထုတ်ကြတယ်လမ်းသွားပြတယ်ဒီထက်ပန်လွန်ပြီးတော့ကောင်းကင်ဘုံမှာအိပ်ပြလျောက်ပြညာဆိုလဲပဲငါလှူမှာမဟုတ်ဘူးလို့ပြောတဲ့အခါကျတော့ရှင်မမုက္ကလန်ကအဲ့ဒီကောင်းကင်ဘုံမှာတကိုးတော်နဲ့အိပ်ပြတယ်ထိုက်ကြတယ်တကုတ်အမျိုးမျိုးပြတယ်သူဒါပေမဲ့ So this uh, material said, uh, well, even if you are standing like this with your supernormal power, I won't give you anything. Then, uh, even if you walk, so uh, the Maulana started walking uh, to and fro, making his walking meditation. And even if you walk or even if you lie down, I won't give you anything. and uh, Maulana lay down. But whatever you do, whatever you, I won't give you anything. That was what uh, Maitreya told Maulana. အဲ့တော့ရှင်မမုဂ္ဂလန်အကောင်းငင်ပေါ်မှာတကူတော်နဲ့တကူအမျိုးမျိုးပြရတော့လဲပဲသင်္ခရတစ်ထိတ်ကမလှူအချိန်ကအတော်ကြာလာပြီဖြစ်တဲ့အတွက်ကြောင့်မို့တစ်ထိတ်ကြီးကစိတ်ထဲမှာစဉ်းစားတယ်ဒီကိုတော်ကြီးတော့မုတ်တိကြီးကမရဘူးဆိုရှင်သွားတော်မှာမဟုတ်ဘူး မုတ်စိကျော်တခြားတော့သိသိမွှားမွှားလေးမုတ်စိကျော်တခြားတော့သူမှကောင်းမယ်ဆိုပြီးတော့သူမရကိုတထိတ်တထိတ်ကြော်ကြီးကိုမုတ်ကြီးလေးနည်းနည်းလေးမုတ်စိကျော်လေးတခြားလုပ်ပါအဲ့ဒီအမတန်သိငယ်တဲ့မုတ်စိကျော်လေးတခြားလုပ်ပေးပါအဲ့ဒီမုတ်စိကျော်လေးတခြားလှူလို့ရှိရင်တော့သူသွားကောင်းတယ်သွားမှာပဲလို့ပြောပါတယ်အဲ့ဒီပြောပြီးတော့သူတထိတ်ကြော်ကြီးကိုမုတ်ကြီးလေးနည်းနည်းလေးထပ်ပြီးတော့မုတ်စိကျော်ကြော်ခိုင်းတဲ့အခါမှာ So in spite of uh, his supernormal powers, the uh, wealthy, the, the miserly didn't give anything. So it took some time, and so later uh, this uh, had this thought, well, this monk, shaven head, won't go unless he was given something. So I must give him a small piece. So he asked his wife to prepare a very tiny, tiny piece of pancake. And then, uh, as he was as they were preparing this tiny piece of pancake with the uh, with the uh, power of this supernormal power of this uh, this small piece became larger and larger. တခါသူသမီးကိုသူအပြစ်တင်ပြီးတော့ငငယ်ကလေးလောက်ပါဆိုမှအမိုးကြီးအကြီးဖြစ်သွားတယ်။ so he blamed his wife for making a big one. So he again tried another one, very tiny and new piece, but that also became much bigger than the first one. သူစနီးလောက်တာကိုသူအားမရတဲ့ကြောင့်ငါးငါကြော်မယ်ဆိုပြီးတော့ so he was not uh, satisfied with that, uh, not being happy with this. He said, oh, I will do it myself. So he did it. He just poured one or tiny drop of this uh, flour on the pan and this pen became very full of this pancake အဲ့တော့မုန်းစင်ကျော်ကတပြားတပြားတခြားတခြားကြည်ကြည်ကြည်လာတဲ့အတွက်ကြောင့်မို့အဲ့ဒီမုန်းစင်ကျော်တွေကိုတောင်းထဲမှာထက်အရင်ကျော်လို့ပြီးရတဲ့တောင်းထဲမှာရှိနေတဲ့မုန်းစင်ကျော်လေးတခြားအငယ်ဆုံးမုန်းစင်ကျော်လေးတခြားကိုသူမယားကိုယူပြီးတော့အလှခိုင်းတယ်အသူမယားကဇနိဖြစ်တဲ့တထိတ်တော်ကအရင်လှုပ်ထားတဲ့တောင်းထဲမှာထက်ထားတဲ့မုန်းစင်ကျော်အငယ်ဆုံးတခြားကိုယူလိုက်တဲ့ဆံမှာ ပြန်ရတဲ့ဘုရှိကျော်ရဲ့အထက်မှာတွေ့ကိုက်အကုန်လုံးပါလာတယ် so one by one this piece by piece this pancake uh, multiplied in quantity so as to fill this basket and uh, at that at last uh, the Maisali told his wife uh, to to give away the smallest tiniest one to this shaven head but as they were uh, just tearing this one small piece, taking a small piece. Other pieces also uh, were so glued together, uh, so they could not separate one from the other. မုတ်တိကျော်တွေကအကုန်လုံးတွေ့ကပ်နေတဲ့အတွက်ကြောင့်မို့ဘယ်အချမ်းကုန်မှာခွာလို့မရဘူးတဲ့အဲ့ဒါလိုဖြစ်နေတဲ့အခါမှာဇနီးမန္တတို့လင်မြတ်နှစ်ဦးဟိုဘက်ဒီဘက်ခြေကံပြီးတော့မုတ်တိကျော်တွေကိုခွာပါတယ်တဲ့ So since uh, they cannot, uh, these uh, pieces cannot, could not be separated from one another, so what uh, the couple did was they tried to pull, you know, pull away these uh, pieces to separate them with their with their strength. အာမုသိကျော်တွေကအကုန်လုံးသဘိုးနဲ့ဖန်ဆင်ထားတော့တွေ့ကန်းနေတဲ့ခါကျတော့ဒီနေ့မနက်နှုတ်ဖုံမုသိကျော်ခွာလဲမရအတရားကိုခွာလဲမရအတင်းခြေတော့နဲ့ကံပြီးတော့ ရွှေတီးတီးကြာမြဒီမုစုကျော်တွေခွာတဲ့အခါမှာဘယ်မုစုကျော်မှာခွာလို့မရတော့ဘူးအဲ့ဒီချိန်ခါမှာလက်လျှော့ပြီးတော့ဒီသူတော်ကြီးကအကုန်လုံးသွားလှူလိုက်ပါတော့ဟဲ့ဆိုပြီးတော့တောင်းရင်တို့ထဲမှာထဲရတဲ့မုစုကျော်တွေကိုသူစနီးမြောက်သွားအလှူခိုင်းပါလေ So since they, uh, they could not do anything to separate these pieces of uh, pancake from one another, even if they kicked and, uh, you know, with all their strength, and uh, they sweated, and at last they gave up and said, uh, oh, just give the whole basket to this shaven head. အဲမုသိကျော်ကိုခွာလို့မကွာတဲ့အတွက်ကြောင့်မို့ချွေဒီဒီကြမြပင်ပင်ပန်းပန်းစိတ်ထဲမှာဖြစ်လာတဲ့အတွက်ကြောင့်မို့မုသိကျော်ကိုစားလူတဲ့ဆန္ဒလဲတစ်ထည့်တစ်ထည့်ရဲ့စိတ်ထဲမှာလုံးဝမရှိတော့ဘူး since he was sweating and perspiring kicking and trying to pull one another. He was, you know, so tired that he lost all desire to eat this pancake. အဲ့တော့မုသိကျော်တွေကိုတောင်းတဲ့ရှိတဲ့မုသိကျော်အကုန်လုံးကိုရှင်မမက္ကလန်ကိုသွားလှူခိုက်တဲ့အခါမှာရှင်မမက္ကလန်ကနေပြီးတော့အဲ့ဒီမှာဒါနအကျိုးတရားကိုဟောပါတယ်။ဒါနအကျိုးတရားကိုဟောတဲ့အခါကျတော့တထေလင်များနှစ်ဦးစလုံးကသာသနာတော်ကြီးညိုသွားပါတယ်။ကြီးညိုတဲ့အတွက်ကြောင့်မို့အရှင်ဘုရား တောင်းငင်ကနေပြီးတော့ဒီလိုအိမ်ပေါ်ကြွားပါဗျာဆိုပြီးတော့ကလာထိုင်ပေါ်မှာထိုင်ခိုင်းပြီးတော့တရားဟောခိုင်းပါတယ် So they gave a whole basket all the pancakes that here prepared to elder Maulana at that and the elder gave his discourse on the advantages of generosity dana so that both became devoted And uh, at that, they invited the elder to enter, to come into their room and sit, and the elder gave a discourse. ဒီနေရာမှာယောဂီများသတိထားဖို့လိုအပ်တယ်။တဏှာဆိုတဲ့တရားဟာဘာမှတန်ဖို့မရှိတဲ့အရာဝတ္ထုတွေမှာလည်းပဲဆွဲဆွဲလန်းလန်းဖြစ်နေတတ်တယ်။တဏှာဆွဲလန်းမှုရှိတဲ့ဆိုရှင်သူတစ်ပါးကိုပြည့်ရကန့်ရမှာနှမျောတယ်နှမျောတတ်တယ်။ So it is a lesson for the yogis or anybody that uh, with if you have uh, or overcome or uh, overcome with tanna attachment then you can be attached to even uh, worthless uh, an object become miserly can become miserly because of the lack of stada. So without stada, uh, one will become attached and, and uh, one would not be able to uh, perform this act of generosity in the spirit of openness. ရှင်မမုဂ္ဂလံကတရားဟောလို့သာသနာတော်ကိုကြည်ညိုသွားတဲ့အခါမှာသူတို့တထေးလင်မြတ်နှစ်ဦးဟာ မြတ်စွာဘုရားမှုရှိတော်သံဃာတော်များကိုလည်းပဲမုတ်စီကြီးကိုကျော်ပြီးတော့လှူလိုတဲ့အကြောင်းလျှောက်ထားတယ်လျှောက်ထားတဲ့အခါကျတော့ရှင်မမကလန်ကအထေကြီးတို့မြတ်စွာဘုရားရှင်ဟာဇေတဝန်ကျောင်းတော်မှာတထေလင်များလှူတဲ့မုတ်စီကျော်ကိုမြတ်စွာဘုရားမှုရှိတော်သံဃာတော်900ဒီနေ့နေခွန်းအတွက်စားဟုတ်အစဉ်သိစောင့်နေကြပါတယ်ဆက်ပြပါတယ် So when the Maulana, Elder Maulana gave the discourse inspiring talk. They became devoted to the Buddha Sasana. So the couple uh, told uh, the elder that uh, they wanted to uh, give they wanted to give this uh, away this pancake to the Buddha and his sangha, uh, and he wanted they wanted to give this pancake, you know, to feed the sangha. So at that Sayadaw said, oh, at this time, at this moment, uh, the Buddha and his Sangha were waiting for you at uh, Jetavana, Monastery uh, with, with his 500 monks in order to partake of your pancake for lunch. အဲမုတ်ကြီးတွေကြားတွေထောက်ပါတွေနွားနူတွေဆင်သစ်ဥရိခွက်တွေနဲ့ယူပြီးတော့ရှင်မမုတ်ကလန်ကတကိုးတော်နဲ့ခေါ်သွားတဲ့အခါမှာဇေတဝန်ကျောင်းကိုရောက်သွားတယ်ဇေတဝန်ကျောင်းရောက်တဲ့အခါကျတော့သူတို့ဇနီးမဏ္ဍနဲ့အုပ်မုတ်စီကျော်တွေကြော်ပြီးတော့မြတ်စွာဘုရားကိုလှူတဲ့အခါမှာဖျားမှုရှိတော်တန်ဃာတော်900သူတို့ကထေလင်များလှူတဲ့မုတ်စီကျော်ကိုခေါ်ပေးတော်မူပါတယ် So Mark Lana had to take them with his supernormal power because quite a, a long distance to Jetavana Monastery and taking all the pen and all the paraphernalia to Jetavana Monastery. They got there with this, uh, the result of his supernormal power and uh, when they got there they prepared this uh, pancake and uh, uh gave dana to the Buddha and his 500 Sangha. သူတို့တထေးတထေးကြီးဇနီးမောင်နှံဘုသိကျော်ကျော်ပြီးတောင်းထဲမှာထက်ထက်ပြီးတော့သံဃာတော်900ကိုလှူတဲ့အခါမှာဘုသိကျော်တွေကမကုန်နိုင်ဘူးတဲ့သံဃာတော်တွေ900လဲဖះမှုစီသံဃာတော်900လဲဖုံးပေးတယ်ဘုသိကျော်တွေဒီတောင်းတောင်းထဲမှာဒီအတိုင်းပဲရှိနေတယ်မကုန်ဘူးတဲ့ It is said that uh, when they uh, had prepared this uh, uh, pancake in the basket and uh, gave dana to the Buddha and his 500 Sangha. Even after the Buddha and the Sangha had partaken this pancake as lunch, there was still uh, a lot of pancake in the basket left. ဇေတောင်ကျောက်ထက်မှာရှိတဲ့လူတွေသရောင်းကားတွေကိုသူတို့စားနိုင်တဲ့ညအလိုဆန္ဒပြည့်ပြည့်ကြီးဒီမုတ်စိကြော်တွေလှူများတော်လည်းပဲဒီတောင်ထက်မှာရှိမြဲတိုက်ဖြစ်နေတယ်မကုန်ပါဘူးတဲ့ even the lay people around this uh, monastery and even the beggars had their share of this pancake to their heart's content. Even so, uh, there was still a lot of pancake left in the basket. လာလာသမျှပုဂ္ဂိုလ်တွေကိုလည်းသူတို့လှူဒန်းနေကျွေးမွေးတယ်မု슬င်ကြီးတွေကနေကိုအတိုင်းပဲကြီးမြတ်ကြည့်နေပါတယ်ဘယ်လိုလုပ်ရမလဲလို့သွားချက်တဲ့ခါကျတော့မြတ်စွာဘုရားရှင်ကအစီတောင်ကျမ်းအပြင်ဖက်မှာအင်းကြီးထက်မှာဒီမု슬မု슬ကျော်တွေကိုသွားပြီးတော့ဆောက်ခိုင်းပါတယ် At that uh, uh, the couple went to the Buddha and said, "Oh, how much we have given uh, to Gardana, to the Buddha and his 500 monks, and also uh, the people, and even the beggars." uh, there was still this uh, pancake left a lot in the basket, and what should we do about it? So the Buddha suggested to throw them into this uh, big pit. ဒီမုတ်တိကျော်တွေမပုံနိုင်ပဲဖြစ်တဲ့သဘောတရားတကိုးနဲ့ဖန်ဆင်းထားတာမဟုတ်ပါဘူးတဲ့သူတို့ရဲ့တရားတရားကသာသနာတော်ကိုအမတန်ကြီးညိုလွန်းတဲ့အတွက်ကြောင့်မို့တရားတရားဆန့်ကျင်မှုကြောင့်ဒီမုတ်တိဟာမပုံနိုင်ခြင်းဖြစ်ပါတယ် တကိုးနဲ့ဖန်ဆင်းတော့မဟုတ်ပါဘူး This uh, uh, this this uh, unnatural, you know, seemingly unnatural uh, the quantity of multiplication of this pancake is, uh, is as a result of this sada, not just the supernormal power, but it's uh, this result of sada. The sada was so great so intense, so powerful that uh, this uh, became this became very unusual. Uh, uh usually, these pancakes tend to become multiplied. သရတရားခန့်ကျယ်ပုံကတော့မိမိကိုယ်တိုင်သိက္ခာမှာလည်းပဲသိပါပုံပြီးသိပါလိမ့်မယ်။ဒါကြောင့်မို့သရတရားဟာအမတန်ခန့်ကျယ်ပုံအမတန်မြင့်မြတ်ပုံသရတရားမရှိရင် the strangeness of this uh, sada can only be proved by one's own experience. Only when one experience one will be able to uh, believe in this sada. So without sada, one cannot perform any kusala deed. မစ္စရိယတစ်ထေလင်မြာလှူတဲ့ မုတ်တိကျော်ကိုနှိပ်ဆုံးအနေနဲ့ဆရာမှုရှိတော်သံဃာတော်900ဖုံးပြီးပြည့်တဲ့နောက်မြတ်စွာဘုရားရှင်ကတထေဇနိမောဏတို့ကိုတရားဟောတော်မူပါတယ်။တရားဟောတော်မူတဲ့အခါမှာတရားဒေသနာတော်ရဲ့အဆုံးမှာတထေဇနိမောဏတို့စလုံးသောတာပန်ဖြစ်သွားကြတယ်။ So the Astra couple they gave dana to the Buddha and 500 monks and after they have partaken this of the food as lunch The Buddha gave a discourse, and at the end of the discourse, the couple attained or became sotapannas, stream winners. သောတာပန်ဖြစ်တဲ့အချိန်ကစပြီးတော့သူတို့မှာရှိတဲ့ဂတိ80သောပြုစုဥဒရနာတွေကိုဗုဒ္ဓမြတ်စွာသာသနာတော်ထက်သို့လိုအပ်တဲ့ပြုစု၄ပါးကိုလှူဒါန်းပါတယ် Since that time, since the uh, uh, since they become sotapanna, they started Uh, performing acts of generosity, just as, such, such as giving away four requisites to sadhana out of their wealth of 800 along di ma ma ngwe million. သာသနာတော်ကိုအလွန်ကြည်ညိုတဲ့အရိယာတွေဖြစ်သွားတဲ့အတွက်ကြောင့်မို့သူတို့မှာရှိတဲ့ငွေတွေကိုသာသနာတော်အတွက်ဘလောက်ပဲလှူလှူမကုန်နိုင်ဘူးလို့ဆိုပါတယ် because they become devoted areas, noble ones. And however much they gave away this uh, their wealth to sadhana, and their wealth never got exhausted. ဒါတထာတရားဆန့်ကျင်ပုံနဲ့တထာတရားမရှိရင်ကုသိုလ်မဖြစ်နိုင်ဘူးတထာတရားရှိမှကုသိုလ်ဖြစ်ပုံကိုဒီမစ္စရိယဝတ္ထုကသက်သေအနေနဲ့သတ်ထားပါတယ် So now you understand the strangeness of the sada because if there's no sada, one cannot perform any kusala deed. One can perform kusala only when one has enough sada. This is proven by the story of the millionaire Maitreya. ဒါကြောင့်မြတ်စွာဘုရားကမိသည့်ကုသိုလ်မျိုးမဆိုတထာတရားရှိမှဖြစ်နိုင်တယ်တထာတရားမရှိဘူးဆိုရင်ဒါနကုသိုလ်လည်းမဖြစ်နိုင်ဘူးသီလကုသိုလ်လည်းမဖြစ်နိုင်ဘူးဘာဝနာကုသိုလ်လည်းမဖြစ်နိုင်ဘူး So the Buddha gave the discourse that uh, in whatever kusala deed that you are about to perform, you can do so only when you have enough sada. If you have no sada, you cannot perform any dana, neither sila nor bhavana, or realize, or, or realize this path and food consciousness. So only when you have sada, you will be able to realize such cherished goal. That was what the Buddha said. လောကုတ္တရာတရားခေါ်တဲ့အရိယာမဉ္ဇဉ်ဘုံဉဏ်တရားများဟာလောကီတရားတွေကိုဆွတ်လွှတ်နိုင်မှလောကီအာယုံကမ္မဂုတ်တရားတွေကိုပယ်စွန့်နိုင်မှရနိုင်တယ်လောကီအာယုံကမ္မဂုတ်တရားကိုမပယ်စွန့်ဘဲနဲ့တိတိပဋ္ဌာန်တရားအမထူဘဲနဲ့ဘယ်တော့မှမရနိုင်ဘူး to realize this uh, supramundane knowledge, or the fusion knowledge of the noble ones, one must be able to forego this renounce the sense sense objects, pleasures of senses, and uh, practice of satipatthana. Unless and unless unless and until one does that, one would not be able to realize the stage of sanctity. လောကုတ္တရာတရားဆိုတာ တသိတပတ်အောက်ထူရတဲ့တရားမျိုးမဟုတ်လောကီတရားများရဲ့အဆုံးမှဖြစ်တဲ့တရားဖြစ်တဲ့အတွက်ကြောင့်လောကီတရားတွေလောကီသီလသမာဓိပညာတရားတွေတတိပဋ္ဌာန်တရားတွေဟာမိမိတို့မှာအလိုအလောက်ရှိသွားပြီဆိုရင်လောကုတ္တရာတရားကိုပူသွားပါတယ် This Lokuttara Dhamma supramundane states or achievement uh, are not separate. They are the end They are they can be realized at the end of this uh, the worldly practice of Sila Maripinya with the practice of Satipatthana. When one is uh, one has done sufficiently, one is bound to realize this supramundane state. ကိုယောဂီတွေတရားအထုရဆိုတာမဂ္ဂင်7ပါးတရားတွေပါပဲ။ယောဂီတွေအထုနေတဲ့မဂ္ဂင်တရားဆိုတာလောကီမဂ္ဂင်တရားတွေပဲ။အဲ့ဒီလောကီမဂ္ဂင်တရားတွေ ပြည့်စုံသွားပြီဉာဏ်လောကီမဂ္ဂင်ဉာဏ်တွေမဂ္ဂင်တရားတွေလောကီဉာဏ်တရားတွေကိုမှအလုံးအလောက်ပြည့်စုံသွားပြီဆိုရင်ပြည့်စုံတဲ့အချိန်မှာပဲလောကုတ္တရာတရားတွေကိုကူးသွားပါတယ် So yogis are now practicing the noble part of eight constituents which belong to Lokya path, the mundane or worldly path. Once one is fulfilled with this worldly path, at the end of this path, and uh, worldly insight knowledge, then one will uh, reach or realize the supramundane uh, state, lokutra dhamma. ဒါကြောင့်တတိပဌာန်တရားအထုတ်တဲ့ယောဂီများဟာမိမိတို့တွေးဖို့မြင်ဖို့ကြားဖို့တဲ့အရာတွေကိုပြန်ပြန်ပြီးတော့နှလုံးသွင်းစဉ်းစားတယ်စိတ်ကူးတယ်သိချင်းတယ်နဲ့ဆိုရှင်ဝိပဿနာဉာဏ်တွေဟာအင်းအားမပြည့်နိုင်ဘူးဝိပဿနာဉာဏ်အင်းအားမပြည့်နိုင်ဘူးဆိုရင်လောကုတ္တရာတရားကိုမရနိုင်ဘူးဒါကြောင့်မစဉ်းစားဖို့ So in the practice of Satipatthana, yogi yogis have been instructed or advised not to indulge in conceptualization, intellectualization, or analyzing, and things like that. Uh, otherwise, one will not be fulfilled with this insight knowledge and uh, will not be able to realize the supramundane state. Uh, though yogis are reminded not to indulge in not this kind of hesitation, not to indulge in conceptualization, intellectualization, and so on, but they still indulge in them, and uh, because of this uh, wastage of time, they cannot realize the supramundane state. ကိုခွင်းတို့တရားစေတဲ့ခါကျတော့တော်လေးသိတာတယ်တရားတရားတိုးပွားလာတဲ့ပုဂ္ဂိုလ်တွေတရားတရားကောင်းလာတဲ့တရားတရားသိဆိုတဲ့ပုဂ္ဂိုလ်တွေဆိုရင်ဒီနေ့တစ်နေ့စောစောပိုင်းကတော်လာတဲ့အတိုင်းပါပဲဒီနေ့တစ်နေ့ဝိပဿနာဉာဏ်တွေတိုးတက်ပြီးတော့လာတယ်တချို့ဆိုရင်တော်တော်အာအာတဲလောက်အောင်အာအောစရာထင်လောက်အောင်ဉာဏ်တွေတိုးတက်ပြီးတော့လာတယ်အဲ့ဒီပုဂ္ဂိုလ်တွေကတရားတရားအလွန်ကောင်းတယ်တချို့ပုဂ္ဂိုလ်တွေကြောင့်လည်းပဲဒီနေ့လာလဲအင်းငိုက်တယ်စိတ်ကူးတယ်စဉ်းစားတယ်ဒီနေ့လာလဲအင်းငိုက်တယ်စိတ်ကူးတယ်စဉ်းစားတယ်ဒါမှပြောနေတာပါပဲ So in the interview it is discovered that those who have enough sada uh, to satisfactory stage are able to progress in their spiritual practice day by day some even to a wonderful in a wonderful way that is because of the strength the power of the sada as for others uh, they may report, oh, they are very sleepy, sluggish, and nodding, and they cannot overcome this, and there are much thoughts, wandering mind, thinking, and all that sort of things. So day by day, there's no difference. Uh, that is uh, the result of the weak sada. ဝိပဿနာရဲ့အဓိကအာယုံဖြစ်တဲ့ရှုမှတ်မှုအာယုံဖြစ်တဲ့ဖောင်းတာပိန်တာထိုင်တာထိတာ အဲ့ဒီဖောင်းမှုပိန်မှုထိုင်မှုထိမှုဆိုတဲ့တရားကိုအမြဲတမ်းသတိနဲ့ရှုမှတ်နေရင်ဝိပဿနာညာတစ်ဖြည်းဖြည်းတွတ်တက်လာပါတယ်။စဉ်ညာထုတ်တဲ့ခါမှလည်းပဲကြွားတယ်လှမ်းတယ်ခြားတယ်ဒီသုံးခုမှာပိုင်ပိုင်နိုင်နိုင်တတိထားပြီးတော့ရှုမှတ်နိုင်ရင်ဝိပဿနာညာတွတ်တက်လာပါတယ်။ဒါကြောင့်ဝိပဿနာဉာဏ်အများဆုံးဖြစ်ပြီးတော့အရိယမဉ္ဇဉ်ဘုံဉာဏ်ရတဲ့အောင်ယောဂီများဘာမှမတွေးတော့မစဉ်းစားမသိကျင်ပဲနဲ့ပေးထားတဲ့ဤအတိုင်း So in the uh, practice of mindfulness you are to connect with the primary object of in this case you are prescribed these rising falling sitting touching when you're sitting and to be able to connect with it and follow through uh, meticulously uh, precisely and also in walking to connect with these lifting moving and placing precisely, instantly, so as to progress and uh, realize this in the end the path and fusion knowledge without hesitation, without intellectualization, conceptualization. So only when, uh, so the yogis are uh, reminded or suggested, advised to practice, uh, to, to practice mindfulness without any conceptualization or intellectualization. ဒီတော်ထုမှလူရင်းမှာကတော့တထာတရားရှိမှသာသာသနာတော်ကိုကြည်ညိုနိုင်တယ်တထာတရားရှိမှသာလျှင်ဒါနသီလဘာဝနာကုသိုလ်တွေပြုနိုင်တယ်တထာတရားရှိမှသာလျှင်တထာတရားရှိတဲ့တထာတရားလည်းပဲပြည့်ပြည့်စုံစုံရှိမှသာလျှင်အရိယာမဉ္ဇဏ်ဘုံဉဏ်နိဗ္ဗာန်တရားကိုရနိုင်တယ်ဆိုတာကိုအများအလုံးတရားနာပိသများသိထားသဘောပေါက်အောင်သိထားပြီးတော့ယောဂီများလည်းပဲတထာတရားတိုးပွားတစ်ထက်တိုးပွားလာအောင် မိမိရဲ့စိတ်ကိုအစွမ်းကုန်ညှစ်တင်ပြီးတော့တတိပဋ္ဌာန်တရားကိုပွားများအထုတစ်ဖြစ်မညဖွညာနိဗ္ဗာန်တရားတော်ကိုလှင်းလင်းမြန်းမြန်းမျက်မှောက်ပြုနိုင်ကြပါစေလို့ဆန္ဒပြုရင်းဆုံးသတ်လိုက်ပါတယ် So only when one has sada enough sada will one become devoted to Buddha Sasana and only when one has enough sada will one be able to perform deeds of dana, sila and pavana. And only when one has enough fulfilled sada will one be able to realize the path consciousness. So yogis are reminded, are suggested, advised in order to cultivate sada more and more and practice satipatthana to realize the cherished goal. That's all for today.